ခန်းကြီး9အငယ်1မှ4တပန်းငါမျောချိ၍ပြန်ဝဲလျက်ရှိသော စာဆောင်ကိုမြင်၏ကောင်းကင်တမန်ကလည်းတင်းဒီအဘယ်အရာကိုမြင်သည်ဟု မေးလျင် ပြန်ဝဲလျက်ရှိသော စာဆောင်ကိုမြင်ပါ၏အလျံအတောင်20အနံအတောင်30ရှိပါသည်ဟုလျှောက်၏ကောင်းကင်တမန်ကလည်းထိုစားဆောင်သည် တပြီလုံးကိုနှံ့ပြသောချိန်ချင်းဖြစ်၏ခိုးတတ်သောသူ ရှိသမျှတို့သည် ထိုစာစောင်တဘက်၌ပါသည့်အတိုင်းပယ်ဖြတ်ခြင်းကိုခံရကြမည်။အကြင်ရဲသောသူရှိသမျှတို့သည် ထိုစာစောင်တဘက်၌ပါသည့်အတိုင်းပယ်ဖြတ်ခြင်းကိုခံရကြမည်။ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရားမိန့်တော်မူသည်ကား၊ထိုစာစောင်ကိုငါထုတ်ဘော်မည်။ခိုးတတ်သောသူ၏အိမ်ထဲသို့၎င်း၊ငါ့နာမကိုတိုင်တည်၍မမှန်သောကျိန်ဆိုခြင်းကို ပြုသောသူ၏အိမ်ထဲသို့၎င်းဝင်၍နေရာကျသဖြင့်၊သစ်သားများ၊ကျောက်များနှင့်တကွ ထိုအိမ်ကိုစားလိမ့်မည်ဟု မိန့်တော်မူ၏။တဖန်ငါနှင့်ပြောဆိုသောကောင်းကင်တမန်သည်ထွက်၍ယခုထွက်လာသော အရာကိုမြော်ကြည့်လော့ဟုငါ့အားဆိုလျှင်၊ထိုအရာကားအဘယ်အရာနည်းဟုငါမေးသော်၊ထိုအရာသည် ထွက်သွားသောဧဖာဖြစ်သည်ဟူ၍၎င်း၊ထိုအရာသည်တပြည်လုံး၌သူတို့၏အကြံအစည်ဖြစ်သည်ဟူ၍၎င်းဆို၏။ခဲအခွက်တဆယ်ကိုလည်း အထက်သို့ချီမြှောက်၍မိမတယောက်သည်အေဖာထဲ၌ထိုင်သည်ကိုငာမြင်၏ကောင်းကင်တမန်ကလည်းထိုမိမသည်ဒုစရိုက်အပြစ်ဖြစ်၏ဟုဆိုလျက်သူ့ကိုအေဖာထဲကိုချထား၍အေဖာအဝပေါ်မှခဲပြားကိုတင်လေ၏တဖန်ငါမျှော်ကြည့်၍တောငန်း၏အတောင်ကဲ့သို့အတောင်ရှိသောမိမနှစ်ယောက်တို့သည်အတောင်တို့၌ဝိညာဉ်ပါလျက်ထွက်လာ၍ထိုအေဖာကို မြေကြီးနှင့်မိုဃ်းကောင်းကင်စပ်ကြားသို့ချီသွားကြ၏။ထိုဧဖာကိုအဘယ်သို့ချီသွားကြသနည်းဟုငါနှင့်ပြောဆိုသောကောင်းကင်တမန်အားမေးသော်၊ရှိနာပြည်၌ဧဖာအဘို့အိမ်ဆောက်ခြင်းငှါချီသွားကြ၏။ထိုပြည်၌သူ၏ခုံပေါ်မှာတင်ထား၍နေရာချကြလိမ့်မည်ဟုဆို၏။